ယနေ့တရားစခန်းရဲ့နောက်ဆုံးအောင်ဝယ်နေဖြစ်တော့ဘုန်းကြီးများပြန်ချာရှုမှတ်ပုံလေးကိုသူပြေတွန်းပြောကြားဖို့ရှိတော့ပါဘုန်းကြီးများပြန်ပြန်ရမယ်ယောဂီများကမှလို့ရတာကတော့ မိမိတို့ဟာအင်တန်မှတွေ့ကြုံရခဲ့တဲ့သာသနာတော်ကြီးနဲ့တွေ့ကြုံနေရတဲ့အချိန်ဖြစ်ပါတယ်။မြတ်စွာဘုရားတဆူတဆူပွင့်ဖို့ဆိုတာအင်မတန်ခက်ခဲပါလေ။ဘုရားဖြစ်ဖို့အင်မတန်ခက်ပါ။ဒီချိန်တခါလဲကုသိုလ်ကောင်းမှုတွေပြုပြီးတော့ဆူတောင်းယူနေဘုရားဖြစ်တယ်မဟုတ်ပါဘူး လေးသိင်ချင်းနဲ့ကဘာတသိန်းတိုင်တိုင်ပါရမီတော်တွေဖြစ်ကျင့်ပြီးတော့မှတရားဖြစ်ရတာဖြစ်တော့တရားတဆူတဆူပွင့်ဖို့ဆိုတာအမှန်ခက်ခဲဒါကြောင့်ဘုရားရှင်ရဲ့သာသနာတော်ကြီးနဲ့တွေ့ဖို့ဓမ္မတန်ကိုခက်ခဲပါခက်ခဲလာတဲ့သာသနာတော်ကြီးနဲ့အခုဘုန်းကြီးတို့ မင်္ဂလာဓမ္မဓမ္မမိသားစုများတွေ့ကြုံနေရပြီ။နောက်လူဘဝဆိုတာလည်းပဲအင်မတန်ရခဲ့ပါလူဘဝဆိုတာကျမ်းဂန်ပြမှာကောင်းရင်ကအတ္တစင်မြေပြင်ကနေပြီးတော့အတ္တစင်ပြည့်လွတ်လိုက်လို့ရှိရင် အဲ့ဒီအဖျားနှစ်ခုထိကျင်တာထိလိမ့်မယ်လူတယောက်ကွယ်လွန်သွားလို့တည်ဆုံးသွားလို့ရှိရင်လူပြန်ဖြစ်ဖို့အင်မတန်ခက်ခဲတယ်လူပြန်ဖြစ်ဖို့အင်မတန်ခက်ခဲတယ်မြတ်စွာဘုရားနခတိခသုတ်တံမဟောကြားတာလည်းရှိပါတယ်ဘုရားရှင်ကိုရောမြတ်ကြီးကယဟန်တော်များကိုจิตတတော် ဟောဒီငါဖရာရဲ့လက်သေးပြပုံမှာရှိတဲ့မြေမှုန့်နဲ့မဟာပထဝီမြေကြီးပုံမှာရှိတဲ့မြေမှုန့်ဘယ်ရင်းကများသလဲလို့မြတ်စွာဘုရားမေးသံဃာတော်များကမြတ်စွာဘုရားရှင်ရဲ့လက်သေးပြပုံမှာရှိတဲ့မြေမှုန့်ဟာအမြဲတမ်းနည်းပြီးတော့မဟာပထဝီမြေကြီးပုံမှာရှိတဲ့မြေမှုန့်ဟာလွန်များပါတယ်ဗျာလို့ပြောတော့မြတ်စွာဘုရားစိတ်တော် လူတွေရောက်ွယ်လွန်သွားလို့ရှိရင်ွယ်လွန်သွားတဲ့ပုဂ္ဂိုလ်ဟာလူပြန်ဖြစ်ဖို့ဆိုရင်ဟောဒီငါဖျားရဲ့လက်သေးပြားပေါ်မှာရှိတဲ့မြေမှုန့်လောက်တာလူပြန်ဖြစ်တယ်။မရေတိစ္ဆာပြိတ္တာသူရကေဆိုတဲ့ပယ်လေးပါးကိုကြာရောက်တဲ့ပုဂ္ဂိုလ်တွေဟောဒီမဟာပဒဝီမြေကြီးပေါ်မှာရှိတဲ့မြေမှုန့်လိုပဲ။ဒါကြောင့်လူတရားဟာကွယ်လွန်သွားရင်လူပြန်ဖြစ်ဖို့ အမှန်တန်ခက်ခဲပါနောက်တစ်ခုသမုဒ္ဒရာပင်လယ်ပြင်ထဲမှာရှိတဲ့ပင်လယ်ပြင်ထဲမှာတပုတ်သေးတာရှိတဲ့တပိုးတို့ကြီးမျောပါနေတဲ့ကံမှာရှိကလီလာရင်အနောက်ဘက်ကိုမျောအနောက်ကလီလာရင်ရှိဘက်ကိုမျောတောင်ကလီလာရင် မြတ်ကိုမျောမြတ်ပါလေတာရဲ့တောင်ကိုမျောပါလေဒီငြိမ်းမနေဘူးပေါ့တနည်းအားဖြင့်အဲ့ဒီသမုဒ္ဒရာထဲမှာလည်းပဲမျက်စိနှစ်ဖက်လုံးစုံလုံးကန်းနေတဲ့လေကန်းကြီးတစ်ကောင်ရှိတယ်အဲ့ဒီလေကန်းကြီးဟာနှစ်တရာကြာမှတစ်ချိန်ပဲရေပြင်ပေါ်ကိုပေါ်တဲ့ညပေါင်းတရာတရာကြာမှရေပြင်ပေါ်ပါပေါ် လက်ကမ်းကြီးရဲ့ကောင်းနဲ့ရဲမှာအတီးငိမ့်နေမနေပဲနဲ့မျောပါနေတဲ့တဘိုးတို့ကြီးရဲ့အပေါက်နဲ့တဲ့ဖို့ဆိုတာအမတန်ခက်ခဲတာပဲသူကနှစ်တရာကြာမှလည်းပဲတစ်ချိန်ပဲပေါ့လက်ကလည်းလက်ကမ်းကြီးမျက်စိနှစ်ပတ်စလုံးကမ်းတယ်ဘုတဘိုးတော်ကြီးကလည်းငြိမ်ပြီးနေတာမဟုတ်ဘူးအရှိကလာနောက်နောက်ကလာအရှိတောင်းကလာမြောက်ကလာတောင်း မျောပါနေတယ်တည်ငြိမ်နေတာအမတန်ဒီအပေါက်ကြီးတဲ့ကိုလက်ကမ်းကြီးရဲ့ခေါင်းဆွတ်ဆွတ်မိဖို့ဆိုတာအမတန်ခက်ခဲတယ်ဒါပေမဲ့လူဘဝနဲ့စာလို့ရှိရင်အဲ့ဒီတပေါက်သေးတာရှိတယ်လေတဘောတော်ကြီးထဲမှာလက်ကမ်းကြီးအနှစ်တရာကြာမှတစ်ချိန်ကပေါ်တဲ့လက်ကမ်းကြီးရဲ့ခေါင်းဆွတ်မိကောင်းဆွတ်မိလိမ့်မယ်လူတွေဟာလူဘဝလူဘဝကကွယ်လွန်သွားလို့လူဘဝကိုပြန်ရဖို့ဆိုတာ အဲ့ဒီတက်ကိုပို့ပြီးခဲရင်ဒါကြောင့်ခဲရင်တဲ့လူဘဝကြီးကိုယုံကြည်ရနေတယ်တွေ့ရခဲ့တဲ့သာသနာတော်ကြီးနဲ့လည်းပဲတွေ့နေပြီနောက်ပြီးတော့ဆရာကောင်းတမကောင်းနိလန်းမှန်ကန်စွာသွန်သင်ညွှန်ပြပေးနိုင်တဲ့ဆရာသမားကောင်းများနဲ့လည်းတွေ့နေပြီအဲဒီလို တွေ့နေတဲ့အချိန်လေးမှာဘုရားပွင့်မှာဘုရားသာသနာတော်ကြီးရှိမှာအထုခွင့်ရတယ်ဒီမဟာသတိပဋ္ဌာန်တရားလို့ခုမိမိတို့အထုခွင့်ရနေပြီဆိုတော့အမတန်မူကံကောင်းပါသို့တော်မိမိတို့ကံကောင်းနေဆိုပြီးတော့ရှင်းနဲ့နေုံနဲ့မပြီးဘူးအဲလိုဆရာသမားကောင်းနဲ့တွေ့တဲ့အချိန်လေးမှာ ဘဝလွတ်မြောက်ရေးဖြစ်တဲ့ဒီမာသရိပ္ပံဝိပဿနာတရားကိုအားထုတ်တဲ့အခါကလည်းကိုအားထုတ်နေလေရတော့ပြီဖြစ်တဲ့အတွက်မိမိတို့ခုတရားစခန်းပွဲမှာလည်းမဟုတ်ဘဲနဲ့ယခုအားထုတ်နေတဲ့သတိပဋ္ဌာန်ဝိပဿနာတရားတွေကိုမိမိတို့အိမ်ထိအောင်အပါယူသွားလို့လိုအပ်ပါလိမ့်မယ်။အိမ်ရောက်တဲ့ကံမှလည်းမိမိအချိန်ရတိုင်း အချင်းရာတိုင်းဝုတ်ကလေးတစ်ခုထားပြီးတော့မိနစ်15မိနစ်ဖြစ်စေမိနစ်30ဖြစ်စေ45မိနစ်ဖြစ်စေတနာရီဖြစ်စေအဲ့ဒါလေးကိုနေ့စဉ်ပုံမှန်အားထုတ်ပါဦးပါညလိုအားထုတ်သွားရင်မိမိဟာသာသနာတော်နဲ့အားထုတ်လို့မိမိရဲ့ပါရမီအလျောက်ကိုယူသဘောနံသဘောတွေသိမယ် ကြောင်းနဲ့ယူဆက်ဆက်ဖြစ်နေတဲ့သဘောသိမယ်။နောက်ပြီးတော့ယုံနာတို့ရဲ့ဖြစ်မှုပြမှုကိုဆင်ញင်ပြီးတော့သိမယ်။ယုတ်တရားနံတရားတို့ရဲ့ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်မမြဲတဲ့သဘောတရားကိုမိမိကိုယ်တိုင်ပေါ့ဉာဏ်နဲ့တွေ့ပြီဆိုရင်မိမိကဒုက္ခဝကိုသူဖြစ်ရကြုံလဲနှက်သွားပြီ။သာသနာတော်နဲ့တွေ့ရကြုံလဲနှက်သွားပြီ။ ရာကောင်းသမားကောင်းနဲ့တွေ့ရကြတယ်နဲ့တော့မြတ်စွာဘုရားရှင်ကအသက်တရားကိုစီစဉ်နေရပြီမြေရုပ်နာရဲ့ဖြစ်ဖြစ်သဘောလေးမှာမတွေ့ရလို့ရှိရင်ဒီဖြစ်ရကြမနှက်ဘူးတနေ့တည်းရဲ့ဒီမိနစ်ပဲနေရစေကရုပ်နာရဲ့ဖြစ်ဖြစ်သဘောလေးကိုတွေ့မြင်ရတယ်ဆိုရင်လူဖြစ်ရကြနှက်ပြီဒါကြောင့်ယနေ့မင်္ဂလာရမဓမ္မမိသားစုများ သာသနာတော်နဲ့တွေ့ရကြုံနာအောင်လူဘဝမှာလူပြည့်ရကြုံနာအောင်ဒီမှာသတိပဋ္ဌာန်ဝိပဿနာတရားတွေကိုဆက်လက်ပြီးတော့ကျင့်ကြံပွားများအားထုတ်လို့ယုတ်သဘောနဲ့သဘောယုတ်နိုင်ရဲ့ဖြစ်ပြသဘောကြီးသိရင်လည်းလူဘဝမှာလူပြည့်ရကြုံနာပြီးသာသနာတော်နဲ့တွေ့ရကြုံနာဒီလောက်နဲ့ကျင့်နာအားရမနေဘဲနဲ့အပယ်စင်းရဲ့လွတ်နိုင်လောက်တဲ့ဝိပဿနာဉာဏ်ဤဖြစ်အောင်ဒီနဲ့ပုံပြီးတော့လည်းပဲ ဝိမု ക്തി ဒုက္ခဆိုတဲ့ဆင်းရဲဟူသမျှတွေလွတ်မြောက်မှုချမ်းသာဖြစ်တဲ့ဝိမု ക്തി ဒုက္ခထိအောင်ရအောင်ဆက်လက်ပြီးတော့ကျင့်ကြံကြိုးစားပွားများအားထုတ်နိုင်ကြပါစေ။